ဟောဖို့ရအချိန်များတော့အချင်းချင်းဟောထားပါတယ်ဒါလေးမှတ်သားစရာကောင်းပါတယ်သမဝရပါတိမနောရှားမိမှုဟူသည်မြရှားမိမှုအလုံးစုံကိုအကျွမ်းမဲ့ပဲအပြည့်ဟောသည့်ဖြစ်၏တံအဝေယသတ္ထာဣဒနာတဲ့ဒီဘုတွဲထားပါတယ်။တံကောင်းစွာအဝေယ အယုတ်အလိုမရှိအပြည့်စုံကောင်းစွာအပြည့်စုံပြည့်စုံကောင်းကောင်းဒီလိုအိဗယ်ရှိပါတယ်ပဋ္ဌသွန့်ပယ်ပြီးပြီအပြည့်စုံကောင်းကောင်းကိုသွန့်ပယ်ပြီးပြီမာရီတော့ဆိုဧတနာရှာမိမှုတွေကိုရှာမိမှုတွေကိုအပြည့်စုံအကျွမ်းမဲ့ကောင်းစွာပယ်စုံပြီးဖြစ်ရမည်ဒါအရိယဝါဒကအရိယတို့နေရင်တစ်ခုပဲ အဲ့ဒါလေးပဲမင်းခေါ်ကြပါစေကထင်းစဘိကဝေဘိက္ခုသမဝရပတိတနောဟောတိဘိကဝေယဟန်တို့ဘိက္ခုယဟန်သည်ဘိက္ခုသံဃာဘိက္ခုရှုမြင်သောယောဂီပုဂ္ဂိုလ်သည်ဘိက္ခုကိလေသာတို့ကိုရှုမှတ်လျက်ပယ်ဖြတ်တတ်သောယောဂီပုဂ္ဂိုလ်သည် ကထင်းစားဘဘုံပဲနိဖြင့်သမဝယပါထေသနောရှာမိမှုဟူသည်မြကိုအကျွဲ့မဲ့အလုံးစုံကောင်းစွာပဲဆုံးပြီသည်ဟောသည့်ဖြစ်ပါသည်ရှာမိမှုဟူသည်မြတွေကိုအကျွဲ့မဲ့အလုံးစုံပေးရမယ်လို့ဆိုတာဟာဘယ်ဘုံပဲနိပေးရမှာတော့ ဘယ်လိုကြာမိမှုတွေကိုပေးရမှာတော့မိကွန်းထုတ်ထားပါတယ်အာအရိယာတို့နေတခုပေါ့ကြာမိရတယ်ဆိုတာလောကမှာမပြည့်စုံလို့လိုနေလို့ကြာရတာပါပဲဟိုဟာလေးကလိုနေရင်ဟိုဟာကြာဒီဟာလေးကလိုနေရင်ဒီဟာကြာရတယ် ဇာရေးတောက်ရင်းနဲ့စပြီးတော့ဆိုရင်သာမကြည့်ရင်ဆံချားလိမ့်ရေမကြည့်ရင်ရေခါရတယ်ထင်းမကြည့်ရင်လည်းထင်းချားလိမ့်ဘိုးကမရှိသေးဘူးဆိုဓမေအိုးမရှိသေးဓမေအိုးလည်းရှားမှာမိဖို့တဲစရာဖိုကနောက်လို့စရာကိုမရှိသေးဘူးဆိုအဲ့ဒါလည်းရှားမှာမိจิตကမရှိသေးဘူးဆိုရင်လည်းအဲ့ဒီမိจิตလည်းရှားမှာ မရှိသေးရင်သူကကြားမှာလေအကုန်လုံးရှိနေပြီဆိုကြားစရာမလိုဓမင်းတောင်ချက်ပြီးပြီပွဲထဲမှာပြင်ပြီးပြီဆိုရင်ဘာကြားစရာလိုတော့မလဲသူကမလို့မကြားတော့ဘူးသူကစားယုံပဲကြည့်တော့အဲလိုပဲရှားမိရတယ်ဆိုတာဟာမရှိလို့လိုနေသေးလို့လိုချင်နေသေးလို့ရှားတာမလိုချင်တော့ဘူးဆိုရင်ကြားစရာမလိုဘူး သမင်းတောင်စားပြီးပြီဝနေပြီမစားတော့ဘူးဆိုရင်စားကြပဲကြားတော့မယ်ကြားတော့အဲ့ဒါလိုပဲဒီအရိယာဝါသကလူကျင်လို့ရှာမိမှုတွေကိုအကုန်လုံးပယ်ဆုံးပြီးသားဖြစ်တယ်ဆိုလူကျင်လို့ရှာမိမှုတွေဘာမှမရှိတော့ဘူးလို့ဆိုတယ်ဘာမှမရှိတော့ဘူးသိနေကြတယ်လူကျင်လို့ရှားနေရတာတွေဒုက္ခဥစ္စာပဲမလွယ်မကင်းတာတော့မရှိတော့ရှား အဲ့ဒါကိုဘာမှလည်းလူကျင်တာမရှိဘူးလူလည်းမလိုဘူးအကုန်လုံးပြည့်စုံနေပြီဆိုလို့ချင်းအနာကောင်းတဲ့အရိယဝါဒပေါ့အနာကောင်းတဲ့အိမ်ပေါ့ပြောလောကမှာဘာမဆိုလူလူပြည့်မရှိအကုန်လုံးပြည့်စုံနေပြီအဲလူကျင်လို့ကြာမိစရာလို့မလိုတော့ဘူးဆိုတဲ့အိမ်ဆိုတာမရှိဘူးသမာဓိရာမဟုတ်ဘူးအမတန်တိုးတက်ပြည့်စုံနေပါတယ်ဆိုတဲ့အနောက်နိုင်ငံကအမေရိကန်တို့လို့အဲရုရှားတို့လို့ မင်္ဂလာတို့လိုဥရောပဒီဌာနတွေကပြည့်စုံပါတယ်ဆိုတော့အိမ်နေတက်ကြည့်ရင်လည်းပဲဘာမှမကြာကြာမရှိတော့ဘူးအကုန်လုံးပြည့်စုံနေတယ်ဆိုတာမရှိပါဘူးသူကမရှိဘူးတကူတော့လိုးနေဦးမှာလောကဘက်ကအပြည့်စုံထားနိုင်တယ်ဆိုတော့လောကဘက်ကအပြည့်စုံဘာမှမဆိုဘာမှမလိုတော့ဘူးအကုန်လုံးပြည့်စုံနေတယ်လို့ထားနိုင်တယ်ဆိုတော့တရားဘက်ကတော့သူကလိုးနေမှာပဲ အဲလောကဘက်ကတော့ကြံကြံမှလောက်ထားရင်အခုဒုက္ခအားလျော်စွာပြည့်စုံတယ်လို့ဆိုရမှာပေါ့ဒါပေမဲ့လည်းလူတော့လူနေသေးတာပါပဲသူကကြာကြာလေးလူနေသေးတာပဲသေယုံဆိုလည်းသေယုံမှုသူသာဘာကရိယာကလူနေဟိုကရိယာလူနေဒါလူနေဘာလူနေသေခြင်းလည်းသိမှုလူနေသေးတာပါပဲမလူတယ်လို့တော့မရှိဘူးအဲဒီဒီချေချာလူနေတာကတော့ပူခြင်းကင်းတာနာခြင်းကင်းတာသေခြင်းကင်းတာဆိုရင်ပူဆွေးခြင်းကင်းတာဒါတွေက ဘယ်နေရာမှာမှမရှိပါဘူးဒီဥစ္စာကတော့မြတ်စွာဘုရားကြီးအရိယဝါဒအရိယနေအိမ်မှာပဲဒါတွေအကုန်လုံးပြည့်စုံတယ်ဒီလိုနေရာမှာဆိုလို့ရှိရင်တော့ဥရင်ကင်းတာဆိုတာဘယ်လိုမှရှားလို့မရဘူးနာခြင်းကင်းတာမရှိဘူးသိခြင်းကင်းတာမရှိဘူးဆိုရင်ဘူးဆွေးကင်းတာမရှိဘူးအဲတော့ဒါတွေကအရိယဝါဒနေအိမ်မှာအကုန်လုံးရှားစရာမရှိတော့ဘူးသူကပြည့်စုံနေတဲ့အိမ်ကြီးပဲအမှန်ကောင်းပါတယ်အဲဒါ sam imergo penye mpibadrelu mgbe dabar i ego ireab ego ebe ku nọkaama ebe na-abaghị naahọdị mbawe ebe na-abịghị naahọ dị njem azi ebe na-abịghị naahọdị ဘိကဝေယဟန်တို့ဣဒဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုသံဃာဘိက္ခုရှုမြင်သောယောဂီပုဂ္ဂိုလ်သည်ဘိက္ခုကိလေသာတို့ကိုရှုမှလျက်ဖြစ်စည်းတတ်သောယောဂီပုဂ္ဂိုလ်သည်ကာမေတနာကာမဂုဏ်တို့ကိုရှာမိခြင်းကိုဘိနာပယပြည့်သည်ဟောသည်ဖြစ်၏ဘဝေတနာဘဝကိုရှာမိခြင်းကိုဘိနာပယပြည့်သည်ဟောသည်ဖြစ်၏ jamaa demz ena jiciijeụ naba diị he ọ dị zesije to osibra eekaụ o je wagoi je jici

ဘုရားသာသနာအပြင်ဘက်မှာဆိုလို့ရှိရင်တော့မိစ္ဆာယူဝါဒတွေပဲအဲ့ဒါတွေကိုကျင့်ကောင်းနေမှာပြီးတော့လိုက်နေကြတယ်။ကျင့်ကောင်းနေမှာပြီးတော့သတ္တတော်လောကလောကဟာမြဲတယ်လောကတ attva ဟာမြဲတည်နေသည်ဒါလိုယူဆပြီးတော့ မြဲတည်နေတဲ့လောကတ attva ရဲ့ချမ်းသာရေးဆင်းရဲကလွတ်မြောက်ရေးကိုသူရှားမိကျင့်ကြံနေကြသာသနာယူရှိတဲ့ပုဂ္ဂိုလ်ကဒီလိုကျင့်သတ္တဝါအချင်းအသက်ရှင်နေတဲ့အကောင်ကလေးဟာဘယ်တော့မှပြည့်တယ်လို့မရှိဘူးသူတို့ယူရတော့တဲ့ဥစ္စာအကောင်လေးပဲအကောင်လေးအကောင်လေးလိုက်ပဲဒီကောင်လေးကဘယ်လောက်ရှိတော့ဆိုလို့

ဝရှာမိတဲ့အခါကာလကျတော့ဒီအတ္တဟာသိကျင်နဲ့သိတယ်တဲ့ကြီးကျင်နဲ့ပြီးကြီးတယ်တဲ့ဘယ်နေရာမှဆိုသူသွားနိုင်မဲ့တဲ့သိပြီးတော့ကိုတဘွားကတဘွားခန္ဓာတစ်ခုအသိချလို့ရှိရင်အဲဒီနေရာမှာသူအလိုရှိရာရုပ်ကနေလည်းရောက်နိုင်တယ်ပေါ့ဘယ်နေရာမှဆိုလည်းသူဝင်နိုင်ထွက်နိုင်တယ်ပေါ့ဒါလိုယူဆထားတာကိုအိန္ဒိယကအယူဝါဒတွေဒါကတော့ဒီလိုယူမှဖြစ်မှာပါဘယ်လိုတော့ဆိုရင် လိုကြည့်ရသွားနိုင်မှဖြစ်မှာမသွားနိုင်လို့ရှိရင်အဝေးကြီးကိုမရောက်ဘဲနေခဲ့နေမှာလို့ဒါအောင်ကြံပြီးတော့လှုပ်ထားပြီးတော့ဘယ်နေရာဆိုဝင်နေထွက်နိုင်တယ်ကလည်းပြောလှုပ်ထားမှဖြစ်မှာအကယ်၍အဲ့တော့မိခင်ဝင်ဝင်စားတော့မယ်ဆိုလို့ရှိရင်ဒီအတ္တကဝင်မယ်ဆိုရင်ဒီမိခင်ကလည်းပဲအခန်းတကားတွေပိတ်ပြီးတိုက်ကြီးလုံလုံလုံလုံချုံချုံပိတ်ပြီးတော့အိတ်နေလို့ရှိရင်ဝင်စရာသူခဲ့နေမှာကို ကဲနေတော့အဲ့ဒါမခက်ရအောင်လို့တခါတည်းဘယ်နေရာမဆိုသူကဒိုးရောကဝင်နိုင်တယ်ဒီလိုကြံထားရတယ်သူကဟိုကဟိန္ဒူဝါဒတွေအတ္တဝါဒတွေဒီလိုကြံထားတယ်ဒီဝါဒကမလို့အမှားပြေလည်းပဲသူကဒီဒီလိုအစွဲလာနေရလည်းပဲရှိတယ်ဒီလိုပဲဟိုအသက်ဟာဝင်လာတယ်အဲဒီကဝန်ထဲမှာအသက်ဝင်လာတယ်ဝင်စားတယ်အဲလက်ကြောင်ဝင်လာတယ်ဒီလိုသူကယူဆကြတယ်

အမှန်ရှိနေတာကယုံနေတာရှိတာပဲဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေခုရှုတိုင်းရှုတိုင်းတွေ့ရတဲ့ယုံနာသာပဲရှိတယ်ဟိုအတ္တကရှိတာမှမဟုတ်ပဲသူတို့ကသိကူးထားတာတွေကိုကြံပြီးတော့ဆွဲလန်းတာတွေဒါပေမဲ့လည်းအဲ့ဒီသဗ္ဗရာယူရှိတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီတိုင်းပဲဒီကိုယ်လုံးပြန်နှံ့ပြီးတော့တည်တယ်သုံးဖို့နှလုံးရင်ထဲမှာတည်နေတယ်လို့ဒီလိုယူတယ်ဟိုကကူးတဲ့အခါကာလတော့ပြင်လို့ဒီအတ္တဟာငယ်ငယ်လေးသေးသေးလေးဖြစ်ပြီးတော့လည်း ဘယ်နေရာမှာသူတို့ကဝင်သွားနိုင်တယ်သူတို့ကယူဆတာอืมအဲလိုယူဆပြီးတော့ထားပါတယ်အဲ့ဒီအမြဲတမ်းမပြတ်နိုင်တဲ့ဒီအတ္တလေးချမ်းသာအောင်လို့ချမ်းသာတဲ့နိဒန်းနေကျင့်ရကျင်ရတာကိုဘယ်လိုအထောက်ရမလဲအဲဘယ်လိုနေရမလဲဘယ်လိုကျင့်ရမလဲတချို့ကောင်းတဲ့ကျင့်လေးတွေရှိပါတယ်ဒါနမှုသီလမှုတွေတို့ကဒီလိုလည်းပဲပြညာတာရှိပါတယ် အဲဒါနာမှုဗီလာမှုတွေအထုရမယ်ဇာနေလည်းပါတာပဲသမထဇာနေအထုရမယ်ဒီလိုလည်းပါပါတယ်မဟုတ်တာတွေလည်းပါတယ်ရစ်ပူဇော်ရမယ်ဒီလိုဟာတွေလည်းပါတာပဲမတော်တဲ့ဥစ္စာတွေအဲဒီလိုအတ္တအတ္တကောင်လေးအများအားဖြင့်အတ္တကောင်လေးချမ်းသာရေးအတွက်ဘယ်လိုကျင့်ရမလဲဆိုတဲ့အကျင့်တွေကိုသဘောကျပြီးတော့ လိုက်လာရှာဖွေကျင့်သုံးနေတာဟာဗြဟ္မစရိယဧတနာမြတ်သောကျင့်ရှာမိတာပဲတဲ့တချို့ကဒီအတ္တကောင်တွေကသေလို့ကျင်ပျောက်သွားတယ်ဘာမှမရှိတော့ဘူးလို့ဒီလိုယူဆကြတယ်အဲ့ဒါကတော့သူကကျင့်ကြမရှိဘူးပြီးရင်သူကသူပြောတာကိုသူကတော့ပြီးရောဆိုပြီးတော့အဲ့ဒီတည်းယူဆပြီးတော့ဘာမှမကျင်မဲနေတာပါပဲသူကတော့ကောင်းတာရလို့မကျင်တော့ဘူးသူလို့ကျင်တာတွေလို့အဲ့ဒါကလည်းသူမြတ်သောကျင့်ကိုရှာမိတာတစ်မျိုးပဲသူကတော့သူကတော့ကောင်းကောင်းကျင့်တာမဟုတ်ဘူး အဲဒီလိုမိစ္ဆာယူနဲ့သတ္တအယူနဲ့ဥစေရအယူနဲ့ယူပြီးတော့ဘဝတန်တရားကောင်းစားရေးကိုမျှော်လင့်ပြီးတော့အဲအားထုတ်နေတာပေါ့ဒီအတ္တဘယ်တော့မှပြောက်ဘူးဘဝဒီဘဝရွှေ့ပြောင်းပြီးတော့နေတဲ့ဆိုတဲ့ပုဂ္ဂိုလ်ကတော့နောက်ဘဝတွေကောင်းစားအောင်တူပဲကျင့်ရတယ်အဲသေပြီးရင်ဘာမှမရှိတော့ဘူးလို့ယူတဲ့ဥစ္စာကတော့ကိုနောက်ဘဝအတွက်တော့မကျင့်ဘူးဒီဘဝတည်းကကောင်းအောင်ကျင့်ဒီဘဝမှာမြင်

ပယ်ပြီးသားဖြစ်ရမယ်တဲ့ဒါပယ်ဆုံးပြီးသားဖြစ်ရမယ်ဘုရားဘာသာဝင်တွေဆိုလို့ရှိရင်တော့ဘုရားဘာသာတရားတော်အရနဲ့ယုံနဲ့နာမျှရှိသည်အာယုံမသိရတဲ့ရုပ်ကိုယ်ကြီးရုပ်ပေါင်းစုကတစ်မျိုးအာယုံသိရတဲ့နာတရားကတစ်မျိုးဒါလေးနှစ်ခုပဲရှိတယ်ယုံနဲ့နာနှစ်ခုပဲရှိဒီယုံနာမှာတပါအသက်ရှင်နေတဲ့ အကောင်ရလို့ပြီးကြရှိတာမဟုတ်ဘူးဒီယုံနာနေစင်ဆက်ပြီးတော့ဖြစ်နေတာဒီပင်လင်းငါပဲသူပဲယောက်ျားမိန်းမပဲလို့လောကဝဟာရအပြင်ခေါ်ရတယ်ပရမတ္ထအပြင်ဆိုရင်တော့ဒီကိုယ်ထဲမှာအသက်ရှင်နေတဲ့အကောင်ရလို့တကယ်ဘာမှမရှိဘူးဆိုတာဘုရားဘာသာဝင်ကဒီလိုယူရတာကို ပရမတ္ထသဘောအပြင်အမှန်အပြင်ဆိုလို့ရှိရင်ဒီကိုယ်ထဲမှာရှိနေတာယုံနဲ့နာနှစ်ခုဒီယုံနာနှစ်ခုကလည်းခဏမစဲဖြစ်ပြတယ်အဟောင်းတွေပြောက်တော့အသိတိကဖြစ်တယ်စိတ်ဆိုရင်မလားတင်ကြတယ်မြင်တဲ့စိတ်ဖြစ်ရှုလိုက်ပြောက်သွားတယ်သိကုတဲ့စိတ်ဖြစ်ရှုလိုက်ပြောက်သွားတယ်ကြားတဲ့စိတ်ဖြစ်ရှုလိုက်ပြောက်သွားတယ်စဉ်းစားတဲ့စိတ်ဖြစ်ရှုလိုက်ပြောက်တယ်အဲဒီလိုကြီးတယ်ပဲစိတ်ကလေးတစ်ခုတစ်ခုကပေါ်လာပြီးချက်ချင်းပြောက်သွားတာပြောက်သွားပြီးတော့နောက်တစ်ခုကလည်းဖြစ်သေးတာမဖြစ်ပဲနေတာမဟုတ်ဘူး အဲလိုစိတ်စိတ်ကြောက်နောက်စိတ်ဖြစ်စိတ်စိတ်ကြောက်နောက်စိတ်ဖြစ်ဒီလိုစိတ်စိတ်နောက်စိတ်အစဉ်တိုင်းဖြစ်နေအဲဒီတော့အစဉ်ဟာယုံနာအစဉ်လို့ခေါ်တယ်သာသမယပဲပုဂ္ဂိုလ်သတ္တဝါဆိုတာလည်းဒီယုံနာအစဉ်ကိုစွဲပြီးတော့ခေါ်တာပဲအကောင်ရလို့ဒီတဲ့ဘာမှမရှိဘူးအဲရုပ်ပေါင်းစုတွေရုပ်ပေါင်းစုတွေလူတဏ္ဍာချင်းရာဖြင့်ဖြစ်နေရင်လူလို့ခေါ်ရတယ် လူဆိုတာဘယ်ဟာလဲလို့လိုက်မင်းရင်သိချာတော့မရှိဘူးဥပမာအချင်းဆိုရင်လဲတို့ယထာတို့ဆိုတာကြည့်လဲတို့ယထာတို့ကသူ့စိတ်ပိုင်းနဲ့သူတောက်တဲ့နေရာမှာတောက်ဆင်ပြီးတော့ထားလိုက်လို့ရှိရင်လဲတို့ယထာတို့ခေါ်ရတယ်ဒါပေမဲ့လို့ လိုက်ပြီးတော့စစ်သေးလို့ရှိရင်ဘယ်ဟာလဲခေါ်တယ်လဲဘိခေါ်တာလားဝင်ရုပ်ခေါ်တာလားလဲတံကိုခေါ်တာလားယထာတံကိုခေါ်တာလားအဲစသည်ဖြင့်ဇိတ်ပိုင်းလေးတစ်ခုစီတစ်ခုစီကြောက်ပြီးတော့မေးကြည့်စစ်သေးကြည့်လို့ရှိရင်ဘယ်ဟာမှယထာရဲ့လဲရဲ့ခေါ်ကြမရှိဘူးအစိတ်ပိုင်းလေးတွေပဲရှိအေးအိမ်ဆိုတာလည်းပဲ အစိပ်ပိုင်းနေတက်တော်အောင်သူဆက်ဆက်ပြီးတော့ဒီနေလို့ရှိရင်ဖြင့်အိမ်လို့ခေါ်ရတယ်အဲ့ဒီအိမ်မှာလာပြီးတော့စစ်စစ်ကြည့်တိုင်ကအိမ်လားထုတ်ကအိမ်လားရောက်ကအိမ်လားဒိုင်းမြကအိမ်လားအမိုးတွေကဟုတ်လားတငယ်မူရင်တငယ်ကအိမ်လားအုတ်ကျုံမူရင်အုတ်ကျုပ်ကအိမ်လား သို့မဟုတ်လို့ရှိရင်သူပြားကအိမ်နာစသည်ဖြင့်ပြီးတော့သိပိုင်းနေလိုက်မေးကြီးအကာအယံနေပြင်ပြားတွေတစ်ခုစီလိုက်မေးကြီးဘေးကနာယံတားနေကြည့်တယ်အဲ့ဒါတွေလိုက်မေးကြည့်အောက်ကအခင်ဆင့်ရှိတယ်မျက်မှရှိတယ်အဲအခင်ကြမ်းများရှိတယ်နောက်ပြီးတော့တကားရှိတယ်လေကားရှိတယ်အဲ့ဒီစိတ်ပိုင်းတွေအကုန်လုံးလိုက်ပြီးတော့မေးကြည့်တခုချင်းတခုချင်းဘယ်မှအိမ်မဟုတ်ဘူးသူက ကုန်လုံးပေါင်းစားပြီးတော့ဒီနေတော့အိမ်လို့ခေါ်ရတယ်အဲ့လိုပဲဒီခန္ဓာကိုယ်ထဲမှာလည်းပဲရုပ်နဲ့နာနဲ့နှစ်ခုစပ်ပြီးတော့နေတော့ကိုပုဂ္ဂိုလ်သတ္တဝါလို့ခေါ်ရတယ်ဒီယုံနာနေလည်းမြဲတည်နေတာမဟုတ်ဘူးရုပ်ကလေးတစ်ခုချင်းတစ်ခုချင်းလိုက်ပြီးတော့မေးကြည့်ရုပ်တွေအများစုကိုလိုက်ပြီးတော့မေးကြည့်ပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးစိတ်နာလေးတစ်ခုတည်းမေးကြည့်ပုဂ္ဂိုလ်သတ္တဝါမဟုတ်စိတ်နာနေအဲအများစုပေါင်းပြီးတော့ဆက်စပ်ပြီးတော့ဖြစ်နေတာကို အဲယုံနဲ့စိတ်နာနေအများစုပေါင်းဆက်စားဖြစ်နေတာကိုအကြောင်းပြုပြီးတော့ပုဂ္ဂိုလ်ပဲတ attva ပဲယောက်ျားပဲမိန်းမပဲလို့ငါပဲသူပဲဒီလိုခေါ်ရတယ်ဒီထဲမှာအသက်ရှင်နေတဲ့အကောင်အတ္တကောင်လေလို့ဆိုတာရှိတာမဟုတ်ဘူးအဲဒီလိုဘုရားဘာသာဝင်ပုဂ္ဂိုလ်တွေကတော့ဒီလိုနားလည်ထားရပါတယ်ကိုယ်ပဲညာနဲ့ ဝိပဿနာဉာဏ်နဲ့မသိသေးပေမဲ့လို့သောသောပိုင်းကတည်းကဒီဟာတော့အကြမ်းမြင်အပြင်ဒီလောက်တော့နားလည်ထားရတယ်ကိုယ်ထဲမှာယုံနေနာမရှိတယ်ပုဂ္ဂိုလ်သတ္တဝါမကြည့်ဘူးဒီလောက်တော့နားလည်ထားရပါတယ်အဲလောက်နားလည်ထားလို့ချင်းခုနသဗ္ဗတနဲ့ဟုတ်စရာလေးကြီးဟာအကြမ်းမြင်အပြင်ကင်းနေပါတယ်နော်လုံးလုံးကင်းသလားလုံးလုံးတော့မကင်းဘူးအကြောင်းညညပြန်ပြအောင်မှသူက음ကွာနေတယ်လို့ဆိုရတာပေါ့အဲလောက်ကွာနေလို့ချင်းတရားထုတ်လို့ရပါပြီ ဒါတော့ကိုမကွာဘူးတကယ်ကိုအတ္တကောင်နေရှိနေတယ်လို့ဆွဲလမ်းလို့ရှိရင်တော့တရားထုတ်လို့မဖြစ်တာဘူးဘာလို့လဲဆိုသူကတရားလည်းအာမထုတ်ဘူးတရားတော်ကောင်တွေကတော့တရားထုတ်လို့လည်းသူပြောင်းမှာမဟုတ်ပဲသူကတပွားပြီးတပွားဆက်ပြီးတော့ဖြစ်နေအောင်ပါပဲဖြစ်ရမှသူဒုက္ခဒုက္ခတွေသူခံစားရအောင်ပါပဲဘယ်လိုယူရှိနေတော့တရားထုတ်ဖို့ရတော့နိဗ္ဗာန် ညုံနာနေငြိမ့်သွားရင်ဘဝသမပြေပဲနဲ့ငြိမ့်သွားတယ်ဆိုတာသူမယုံကြည်နိုင်ဘူးမယုံကြည်နိုင်တော့သူအာမထုတ်ဘူးအာထုတ်ပြန်လဲအဲ့ဒီအကောင်ထဲလိုက်သွဲနေလို့ရှိရင်တော့တရားထုတ်လို့အောင်မြင်မှုမဖြစ်နိုင်ဘူးသေပြီးတဲ့နောက်ဘာမှမရှိဘူးပျောက်သွားမယ်လို့ယူဆတဲ့ပုဂ္ဂိုလ်ကတော့သေပြီးဘာမှမရှိတော့ပဲဘာကျင့်စရာရှိမလဲသူကသူပျောက်သွားမှာပဲဒါတော့သူကလည်းတရားမကျင့်ဘူးအဲဒီတော့သတ္တတဥစ္စေတအယူအဆွဲအားကြီးနေလို့ရှိရင်တော့ မဲ့အန္တရာယ်ဖြစ်သည်တဲ့မဲ့ဖို့ကိုမရနိုင်ဘူးတရားတို့မရနိုင်ဘူးဘုရားဘာသာဝင်တွေမှာတော့ဘုရားတရားတော်ယုံကြည်ထားတော့ဘုရားကယုံနာများရှိတယ်ခန္ဓာ၅ပါးများရှိတယ်သင်္ခါရတရားတွေပဲခဏမစက်ဖြစ်ပြနေတာပဲဒီတရားတွေသာရှိတယ်လို့ဆိုတာအကြမ်းမြင်အပြင်ကြားပြီးနားလည်နေကြတယ်ဒါတော့ခုနပြောတဲ့သတ္တတအကောင်လေးလိုက်ပြီးနေတယ်ဆိုတာသိတဲ့ကတော့ထင်မှာပေါ့လေဒါပေမဲ့လို့သိပြီးတော့ခိုင်ခိုင်မြဲမြဲဆွဲလာမှုမရှိဘူး သေပြီးရင်ပြောက်သွားမှာပဲသူကထင်မြင်လဲထင်အောင်ပဲဒါပေမဲ့လို့ဘုရားတရားတော်ရဘဝရိယာကံအားလျော်စွာဘဝသစ်သစ်တွေဖြစ်တယ်ဆိုတာဒါကလည်းယုံကြည်ထားတော့ကိုထိုင်နေတဲ့ကြီးမရှိပါဘူးမကြည့်တော့တရားထုတ်လို့ရပါတယ်သူကအဲဒီလိုအာထုတ်တဲ့အခါအကယ်၍အကောင်လေးရှိတာပဲလို့သိတဲ့ထင်လာလို့ချင်းအဲ့ဒီဟာလေးရှုမှတ်ပြီးပြရမှာอืม ဒီကောင်လေးချမ်းသာအောင်လို့ငါဘယ်လိုလုပ်ရမလဲလို့ဒီကူလေးပေါ်တိုင်းအဲ့ဒါလေးရှင်းမှာပြရတယ်။ဒေပြီးရင်ဖြင့်ရှင်းမှာမဟုတ်တော့ဘူးလို့စိတ်ကူးစဉ်းစားဖြစ်နိုင်အဲ့ဒါလေးရှင်းမှာပြီးပြရမှာ။အမသေးခင်အတွင်းကခံစားရအောင်မှာပဲချမ်းသာတွေခံစားအောင်မှာပဲလို့စိတ်ကူးဖြစ်ရင်ဒါရှင်းမှာပြီးပြရမှာတော့။အဲ့ဒါတရားထုတ်နေရင်ရှင်းမှာပဲပေါ့။အဲ့လိုရှင်းမှာလို့ယုံနာတွေဖြစ်တိုင်းဖြစ်တိုင်းအခုဝိပဿနာရှုနေကြတဲ့အတိုင်းမှာပဲဉာဏ်ကြရနာသဒုတိယကနေပြီးတော့ ဒီကုသနာကြံစီရကဒီတိုင်းဒီတိုင်းနေလာပြီးတော့ကျွမှတ်နေဖြစ်ပြတဲ့ယုံနာတွေပြီးရင်ပြီးရင်နောက်ဆုံးကြတော့ဖြစ်ပြတဲ့ယုံနာတွေလုံးဝသိသုံးတဲ့နိဗ္ဗာန်ကိုတွေ့မြင်ပြီးတော့သွားတယ်အဲ့ဒါသိမြင်သွားတဲ့အချိန်မှာသိမြင်သွားတဲ့အချိန်မှာခုနကသဗ္ဗတမြဲတဲ့အကောင်လေးတည်ရှိနေတယ်ဆိုတဲ့အစွဲကလုံးလုံးကျင်းသွားတယ်

အကောင်ကလေးရှိနေသေးတယ်ဆိုရင်အဲ့ဒါတရားမပြည့်စုံသေးလို့အသက်ရှင်တဲ့အကောင်ကလေးနေရာချင်းရှိနေသေးတယ်ဆိုလို့ရှင်ဒါမပြည့်စုံသေးဘူးဒီကောင်ကလေးဒီခုချမ်းသာအောင်နောက်ချမ်းသာအောင်သူအားထုတ်ရလေဦးမဲဒါမြတ်တော်ချင်းရှာမိမှုသူမကုန်သေးဘူးသူရှိနေတယ်အခုနိဗ္ဗာန်ကိုတကယ်မြင်သွားပြီဆိုတဲ့အခါမှာဒီမြဲနေတဲ့အကောင်ကလေးဒီတဲ့အခါကာလပြောက်ပြသွားမဲ့အကောင်ကလေး ဒီလိုဆွဲလာကဒုလုံးလုံးမရှိတော့သဗ္ဗတာဆွဲလာဥစ္စတာဆွဲလာမရှိဘူးအဲဒီလိုဆွဲလာမရှိတော့မြတ်သောကျင့်ကြံမိမှုဟာလည်းပဲရှားစရာမလိုတော့ဘူးတဲ့သူမှမြတ်သောကျင့်လမ်းမှန်ကလည်းတကယ်ရနေပြီဘာလို့ဆိုရင်အခုဖြစ်ပြနေတဲ့ယုံနာလေးတွေရှိရတာပဲမြင်တိုင်းရှိရတယ်ကြားတိုင်းရှိရတယ်နားတိုင်းစားတိုင်းတွေ့ထိတိုင်းရှိရတယ်ကိုယ်တိုင်းစားတိုင်းလှုပ်ရှားတိုင်းရှိရတယ် ကိုကိုမူရတဲ့ဖြစ်တိုင်းကျူရတယ်စိတ်မူရတဲ့ဖြစ်တိုင်းကျူရတယ်ဝေဒနာတဲ့ဖြစ်တိုင်းဖြစ်တိုင်းကျူရတယ်အဲဒီသတိပ္ပံရှုမှနေတရားတော်နေရသူလမ်းမှာရလမ်းမှာရနေတော့သူကြားစရာမလိုဘူးခုနကဆံရှိတဲ့ပုဂ္ဂိုလ်ဆံကြားစရာမလိုသလိုပဲသမင်းချက်ပြီးစားစားရုံရှိတော့တာဘာကြားစရာလိုတော့မလဲဒါလိုပဲသူကအကျဉ်းလမ်းမှာကကိုယ်တိုင်ကသိထားပြီးသားဆိုတော့ညာတော့ကျင့်သူကြားစရာမလိုဘူး သောတာပတိမဲ့ဖို့မရောက်သေးလို့ရှိရင်တော့အခုနိမလာမှသိနေမယ်သေပြီးနောက်ဘဝကျတော့ဒီနီးကမှမိမှာမဟုတ်ဘူးမေ့သွားမှာအဲသောတာပတိမဲ့ဖို့ရောက်ပြီးသားပုဂ္ဂိုလ်ကတော့ဒီဘဝကသေသွားတယ်နောက်ဘဝဒီနီးကမမေ့ဘူးမမေ့ဘူးသူကအာဘယ်ပုံကနည်းမမေ့တော့ဆိုရင်အခုတရားထုတ်တဲ့ပုဂ္ဂိုလ်တွေကြာကြာနာအထုတ်တာလို့ရှိရင်အမှတ်တမဲ့နေပေမဲ့အမှတ်တတိတွေကဝင်ဝင်လာတာကိုဒါလေး ရှုမယ်မှမယ်လို့နှလုံးမသွင်းမယ်လို့ဟိုမှာထူးထူးခြားခြားလေးအာယုံလေးပေါ်လာအတိလေးပေါ်လာရင်အမှတ်ကလေးနောက်ကလိုက်လာတယ်မှတ်ရမှတ်မိမှတ်မိဖြစ်နေတယ်လောဘဒေါသကြမ်းကြမ်းလေးကဖြစ်လာလို့ရှိရင်နောက်ကအမှတ်ကလေးလိုက်လာတယ်ကိုယ့်အကူသတိရတယ်ပေါ့လေမတော်တာတွေဖြစ်တာပဲဆိုသတိရအဲ့ဒါနဲ့ငြင်းငြင်းသွားတယ်အဲဒီလိုအတိကလေးလိုက်လာတာနဲ့ပါရမီကျင့်ပြီးနောက်ဆုံးသူကသောတာပန်ကနေပြီးယဟန္တာဖြစ်သွားနိုင်တယ်ဒီသောတာပန်ဖြစ်ပြီးသားပုဂ္ဂိုလ်က

စိတ်ကြီးတယ်ပဲသင်ပြီးတော့ဖြစ်တာပရိသေစိတ်ဘဝင်စိတ်အဲဒီစိတ်စဉ်တွေဖြစ်တယ်အဲဒီတည်းကနေပြီးမျက်စိမရှိတော့မမြင်ဘူးနားမရှိတော့မကြားဘူးနှာခေါင်းမရှိတော့မနားဘူးလျှာမရှိတော့ရတာလည်းမစားရဘူးကိုယ်မရှိတော့အတွေ့အထိလည်းမရှိဘူးဘာရှိနေတော့ဆိုစိတ်ကူးစဉ်းစားကြံစီမှုပဲရှိတယ်စိတ်ကူးစဉ်းစားကြံစီမှုမှလည်းပဲသူ့မှာအမြင်ကြားတယ်မရှိတော့အမြင်ကြားနဲ့စပြီးတော့စိတ်ကူးတော့မဖြစ်ဘူးသူသူသူ ဥပါဏာမှာဖြစ်မှုတဲ့အာယုံလေးတွေဖြစ်မှုတဲ့စိတ်ကလေးတွေနဲ့စပြီးတော့ဆက်လက်စဉ်းစားတဲ့စိတ်ဒါတော့ပဲရှိနိုင်တယ်ဟိုဒီပြင်းလူနဲ့လည်းတွေ့နိုင်တာမဟုတ်တော့ဒီပြင်းလူအကြောင်းလည်းသူစဉ်းစားကြမရှိဘူးအဲ့ဒီမှာတော်တော်နည်းပါတယ်အာယုံကသူကတော်နည်းနေကိုယ်တကူတဲ့အကြောင်းနဲ့စားပြီးရှိကဖြစ်ခဲ့တာလေးတွေရှိကပေါ်ခဲ့တဲ့အာယုံလေးတွေနဲ့အဲစဉ်းစားတဲ့စိတ်ကလေးတွေဖြစ်တယ်ကြဲရဇန်တရားဆက်ပြီးနှလုံးသွင်းလို့ရှိရင်ဇန်လေးတွေလည်းဇန်စိတ်ကလေးတွေလည်းသူ့မှာဖြစ်နိုင်တယ်

တဲ့သူဂတိဘုံတွေလူဘဝဖြစ်ခြင်းဖြစ်နိုင်တယ်နတ်ဘဝဖြစ်ခြင်းဖြစ်နိုင်တယ်နတ်တိ၆ဌာဘယ်ဘုံဆိုဖြစ်နိုင်တယ်အဲဇံရမယ်ဆိုလို့ရှိရင်ယူပဗြဟ္မဘုံတွေဟောလားအပင်ညသခြံထားပြီးသိဉ္ဇဘုံတွေဖြစ်နိုင်တယ်ပင်ညသတော့မဖြစ်ဘူးอืมအနာဂါအနာဂါမဖြစ်သေးခင်တော့လည်းသုဒ္ဓဝါဒတော့မဖြစ်နိုင်ဘူးသောတာပန်ဆိုတော့

ka lci liii ejidoi eji ibio da ọdaba mepụya iya ji ocha miz l ကျင်ဒီကြံဤသူ့မှာရနေပြီတဲ့အဲမိမိရထားတဲ့ကျင်ဒီကြံဤလေးနဲ့အားမရသေးလို့တရက်ကောင်းတဲ့ဤလေးများရအောင်မလားလို့လိုက်ပြီးရှားနေရသေးတယ်ဆိုရင်ဒီဥစ္စာမဟုတ်သေးလို့သူဟုတ်ရင်မကြဘူးဟုတ်ရင်သူ့ကိုနီးကြရနေတာပဲအေးဘုသူရပြောင်းတရားနာတာပြုတော့ရှိမှာပေါ့လေကိုနီးလေးကိုအားမရသေးလို့ဒီပြင်းဤတရက်ကောင်းတဲ့ဤလိုက်ရှားသေးတယ်ဆိုရင်ဒီဥစ္စာမဟုတ်သေးလို့ဟုတ်လားအဲ့ဒါယောဂီပုဂ္ဂိုလ်ပဲဖြစ်ဖြစ်

။သံဃာဘေးတွေကဘာတွေတုံးဆိုအိုခြင်း၊နာခြင်း၊ပေခြင်းအပေဘေးတွေပေါ့ဒါဒီသံဃာဘေးတွေ။ပေပြီးတဲ့နောက်မှာအပေလေးပါးကိုမတော်တဆကြသွားနိုင်တယ်။ယခုဘဝမကြတော့လဲနောက်တော့ဘဝတွေမှာကြနိုင်တယ်။ဒီတော့အပေလေးပါးကိုဘယ်တော့မှမကြစီရပါဘူးလို့ဘယ်သူမှတောင်းခံရတာမရှိဘူး။အမိဖကလည်းမတတ်နိုင်ဘူး ဆရာသမားကလည်းမတတ်နိုင်ဘူးဆွေမျိုးတွေကလည်းမတတ်နိုင်ဘူးအပေါင်းအသင်းတွေကလည်းမတတ်နိုင်ဘူးဘုရားကလည်းမကယ်နိုင်ပါဘူးသူသူအကုသိုလ်နဲ့သူသွားတာမတတ်နိုင်ဘူးတရားဟောရုံကဟောနိုင်တာဒါတော့အပယ်လေးပါးဘေးကအစင်သာဝရလွတ်အောင်ပယ်လေးပါးဘေးကလွတ်မြောက်တဲ့တရားရှားအောင်မှာပဲကျင့်အောင်မှာပဲဆိုပြီးတော့ခုတရားနာကြတယ်တရားအားထုတ်ကြတယ်အခုတရားတွေကိုပြင်းပြထန်တာ ကိုယ်ပင်မစိတ်ပင်မကံပြီးအာထုတ်နေကြတာအဲဒီတော့အပေပေးတန်တရားတွေကလွတ်မြောက်ဖို့ပဲအခုတို့ခဏလေးတော့အဲရပိုင်းအားဖြင့်9ရက်လောက်ဖြစ်စေ15ရက်လောက်ဖြစ်စေတစ်လလောက်ဖြစ်စေပင်မခံပြီးတို့အာထုတ်လိုက်လို့ရှိရင်တန်တရားလုံးပေပေးကလွတ်မြောက်သွားမှာပဲဟုတ်လားဘယ်မှာနွားဖြစ်ပြီးဆင်းရဲမဲ့ပေးကျွဲဖြစ်ပြီးဆင်းရဲမဲ့ပေးမြင်းတို့ဆင်းတို့ဖြစ်ပြီးဆင်းရဲမဲ့ပေး အဲခွေတို့ကြက်တို့ငှက်တို့ဖြစ်ပြီးဆင်းရဲမယ်ပဲအဲပုံမတိရစ္ဆာန်တွေအမျိုးမျိုးဖြစ်ပြီးဆင်းရဲမယ်ပဲအဲတိရစ္ဆာန်တိရစ္ဆာန်လောကကဖြစ်တဲ့ဘေးတွေငရဲကြရောက်ပြီးဆင်းရဲမယ်ပဲစိတ်ဓာတ်ဖြစ်ပြီးဆင်းရဲမယ်ပဲအပူရကယ်ကိုရောက်ပြီးဆင်းရဲမယ်ပဲအဲ့ဒီအပေဘေးတွေကလွတ်မြောက်သွားလိမ့်မယ်လို့ညှော်လင်းပြီးတော့ခုတရားထုတ်ကြတာကိုပြန်မှခံပြီးအားထုတ်နေရတာကို ဘိက္ခုတန်တရားဘေးကိုရှုမြင်သောယောဂီပုဂ္ဂိုလ်တွေတဲ့တန်တရားဘေးကိုမြင်နိုင်တဲ့ပုဂ္ဂိုလ်တွေသူလောကမှာနေပြင်တစ်ပတ်စာရေးတော်ရေးနေရေးထိုင်ရေးအတွက်မျှော်မြင်နိုင်တဲ့ပုဂ္ဂိုလ်တွေကနေပြင်ငါကြရင်အင်းဘယ်ဟာကိုချက်ပြုစားရမယ်တစ်ပတ်ခါကြရင်ဘယ်ဟာချက်ပြုစားရမယ်ဘယ်လိုဝတ်ကိုဝတ်ရမယ်ဘယ်လိုနေရာနေရမယ်စသည်ဖြင့်နောင်ရည်တွေမျှော်မြင်တဲ့ပုဂ္ဂိုလ်တွေကနောင်ရည်တွေတဲ့သုံးစရာဆွဲစရာလေးတွေကို

အဲ့ဒါပြည့်စုံအောင်လို့စုဆောင်ထားတဲ့ပုဂ္ဂိုလ်တွေကတော့သူ့နေနဲ့သူ့ရဲ့နဲ့သူ့လနဲ့တခါတည်းသုံးစရာလေးတွေအစင်းစင်းစင်စင်ပြည့်အဲ့ဒါလိုပဲခုသံဃာလေးကိုမချွမျှော်တဲ့ပုဂ္ဂိုလ်တွေကတော့နောင်ကာလာမနောင်ကာစေနောက်ဘာပဲဖြစ်ဖြစ်နောက်ဘဝသူ့ဟာနဲ့သူသွားရောဆိုပြီးတော့ဘာမှသူတော်ကောင်းတရားတွေကိုမပွားများဘူးအာမထုတ်ဘူးသနာတိလာလည်းသူပြုတာမဟုတ်ဘူးသူကုံတော်တော်နေနေတာအဲ့ဒါတွေဒုက္ခတွေရောက်သွားတာပါပဲဟောနေကဆရာတော်ကြီး

ပေါ့လို့ပဲစားနေနေလေသူအကုသိုလ်ကဆင်းရဲတဲ့ဘဝသူကြိုးပေးထားတဲ့ကိုယ်ကြီးကိုညောဖြစ်နေတာနာနာသာရိုက်ပြီးတော့သူအကုသိုလ်တွေများတယ်လေသူသူဆရာတော်ကြီးကတော့ကြီးစရာဘောစရာပြောတယ်သူပြောတာလည်းခါဟုတ်ဘူးသူကဒီဆင်းရဲတဲ့ပုဂ္ဂိုလ်တွေကသူကဒုက္ခရောက်နေတယ်ဆိုတာသူအကြောက်တော်ရှိတယ်သူကသူလောကရင်းနဲ့ဒီလိုပဲလောကရင်းသူတယောက်ကဘာမှသုံးစရာဆွဲစရာမရှိဘူးလို့ဒီလိုသူချွေးညက်ကြည့်တယ်သူကသူရှိအကောင်းကောင်းမနေခဲ့လို့သူကကောင်းကောင်းမနေခဲ့လို့

ဘိက္ခုသာဏရာဘေကိုရှုမြင်သောယောဂီပုဂ္ဂိုလ်သည်ဆိုအခုတရားနာနေတဲ့ပုဂ္ဂိုလ်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေပဲဘိက္ခုနောဘိက္ခုနောသာဏရာဘေကိုရှုမြင်သောယောဂီပုဂ္ဂိုလ်သည်တနည်းအားဖြင့်ဘိက္ခုနောရှုမှတ်တဲ့ကိလေသာတွေကိုဖြည့်ဆည်းတတ်သောပုဂ္ဂိုလ်သည်အဲစိတ်တိုင်းဖြစ်တဲ့ယုံနာတွေကိုရှုရှုတိုင်းရှုတိုင်းဟာကိလေသာတွေမဝင်နိုင်ဘူး မကျွမိတဲ့အာယုံမှာကိလေသာတွေဝင်နိုင်တယ်မြင်ရတဲ့အာယုံအကြောင်းပြုပြီးတော့ကိလေသာတွေဖြစ်နိုင်တယ်ကြားရတဲ့အာယုံနားရတဲ့အာယုံစားရတဲ့အာယုံတွေးကြည့်ရတဲ့အာယုံသိကုသစာကြံစီမိတဲ့အာယုံတွေအကြောင်းပြုပြီးကြံလေးစဉ်းစားပြီးတော့လောဘဒေါသမောဟတွေဖြစ်နေတယ်ခုလောဘဒေါသမောဟတွေဖြစ်နေတာဘယ်ကလာတော့အရင်းမြစ်စစ်စစ်ကြည့်မြင်ဘူးတဲ့ဟာတွေကြားဘူးတဲ့ဟာတွေတွေ့ဘူးသိဘူးတဲ့ဟာတွေပဲ မမြင်ဘူးမကြောက်ဘူးမတွေ့ဘူးမသိဘူးပဲနဲ့ကိလေသာမဖြစ်ဘူးလူတယောက်ကိုဒီလူတယောက်တစ်ခါမှမတွေ့ဘူးသေးဘူးဆိုတော့ဒီလူအကြောင်းလည်းပဲကြားလည်းမကြားဘူးဆိုတော့အဲ့ဒီလူတယောက်အကြောင်းပြုပြီးတော့သူ့ချစ်ခင်တဲ့စိတ်လည်းမဖြစ်နိုင်ဘူးမုန်းတဲ့စိတ်လည်းမဖြစ်နိုင်ဘူးဒီလူနဲ့စပြီးဘာမှစိတ်ကူးစဉ်းစားမဖြစ်နိုင်ပါဘူးမာဖြစ်လို့တော့အဲ့ဒီလိုရှင်းမှမှမသိပြရဘူးဒီလိုလူတွေကဘယ်မှာရှိတော့ဆိုကိုမတွေ့ဘူးတဲ့လူတွေပြည့်လို့ပေါ့မတွေ့ဘူးတဲ့မရောက်ဘူးတဲ့ရကလူတွေ ယောက်ျားမိန်းမတွေပြည့်တော့အများကြီးရှိတယ်အဲဒါတွေ့လို့ရှိရင်ချစ်စရာကောင်းတဲ့ပုဂ္ဂိုလ်တွေ့ရင်ဟောတာချစ်ခင်မှုနှိမ့်သက်မှုသာယာမှုဖြစ်မှာမုန်းစရာကောင်းတဲ့ပုဂ္ဂိုလ်နဲ့တွေ့လို့ရှိရင်လည်းမုန်းစိတ်ကြမှုစိတ်ဆိုးမှုတွေပြင်းမမှုတွေဖြစ်မဲ့အဲဒီလိုရှိပါတယ်အခုလောဘဒေါသမောဟတွေဖြစ်နေတာလေအဲ့ဒီတိုင်းဖြစ်နေတာမြင်မှုကြားမှုတွေ့မှုသိမှုတဲ့အာယုန်တွေကနေပြီးတော့ကိလေသာတွေဖြစ်နေဒီလိုဖြစ်တာလည်းဘာကြောင့်ဖြစ်တုံးဆိုမရှိလို့တဲ့ဖြစ်ခဲ့ဖြစ်ခဲ့ကသာ မြင်ရမြင်ရတဲ့အသိမြတ်ဖြစ်ပြတဲ့သဘောမြတ်ကြားရတဲ့အသာမြတ်ဖြစ်ပြတဲ့သဘောမြတ်မြင်သိတဲ့သဘောမြတ်ဖြစ်ပြတဲ့သဘောမြတ်ကြားသိတဲ့သဘောမြတ်ဖြစ်ပြတဲ့သဘောမြတ်စသည်ဖြင့်အဲဒီသဘောတရားလေးတွေဖြစ်ပြကလေးတွေကအမှန်တိုင်းသိနေမယ်ဆိုလို့ရှိရင်ကိလေသာမဖြစ်နိုင်ဘူးဒါအနုပြကိလေသာငြိမ့်နေတာခေါ်တယ်အခုယောဂီပုဂ္ဂိုလ်တွေသူလည်းရှိတယ်ဒီအနုပြကိလေသာဖြစ်နေတာပဲတခါမှလိုက်ရင်အဲဒီအာယုံမှာဖြစ်မဲ့ကိလေသာတွေကိုတခါပဲဖြစ်ပြီးသားဖြစ်သွားတယ် နောက်တစ်ခါမှလည်းရင်လည်းပဲပြီးသားဖြစ်တာမှတ်တိုင်းမှတ်တိုင်းဟာမှတ်မိတဲ့အာယုံပေါ်မှာကြာရောက်မဲ့ကိလေသာတွေကိုပယ်ဖြတ်နေတာပဲဒါကြောင့်ကိလေသေဘိနတိဒီဘိက္ခုကိလေသေကိလေသာတို့ကိုဘိနတိဖြစ်စည်းတာဤတိသူကြောင့်ဘိက္ခုဘိက္ခုကိလေသာဖြစ်စည်းတာလို့ဘိက္ခုခေါ်တယ်တဲ့ကိလေသာဖြစ်စည်းဆိုတာကြားမဟုတ်ဘူးကြားလာတဲ့အာယုံတွေကိုရှုပြီးတော့အမှန်တိုင်းသိသိသွားလို့ကျင်တာဖြစ်စည်းတာပဲအမှန်တိုင်းမသိရင် မြဲတယ်ထင်ပြီးတော့လည်းပဲလောဘဒေါသမောဟဖြစ်လိမ့်မယ်ချမ်းသာတယ်ကောင်းတယ်ပုဂ္ဂိုလ်တ attva ပဲထင်ပြီးတော့လောဘဒေါသမောဟဖြစ်လိမ့်မယ်ရှုလိုက်လို့မမြဲဘူးအနိစ္စပဲဖြစ်ကြည့်ပြည့်နဲ့ဒုက္ခဆင်းရဲပဲဘာမှမကောင်းမှုအကုသိုလ်မရှိတဲ့တရားပဲသူသဘောတည်းသူဖြစ်ပြတဲ့အနတ္တသဘောတရားပဲလို့ဒါဒီလိုသာသိနေပါအဲဒီလိုသိသွားတဲ့အာယုံနဲ့စပ်ပြီးတော့လောဘဒေါသမောဟဘယ်တော့မှမပြေဘူး။နောက်ပြန်ပြီးစဉ်းစားပြီးတော့မပြတ်နိုင်ဘူးလို့ငြိမ့်သွားတယ်။ ဒါကြောင့်ရှုတိုင်းရှုတိုင်းဟာကိလေသာတွေကိုဖျက်နေတာတဲ့ဒါကြောင့်ဘိက္ခုနောရှုမှလည်းဖြစ်တဲ့ဖြစ်တိုင်းသောကိလေသာတို့ကိုပယ်ဖြတ်သောယောဂီပုဂ္ဂိုလ်သည်ကာမေတနာကာမဝိရှာမိမှုကိုဗဟိနာပယပြည့်စီဟောတိတိဘဝေတနာဘဝဝိရှာမိမှုကိုဗဟိနာပယပြည့်စီဟောတိတိယမစိတ်ယေတနာမြတ်သောခြင်းကိုဝိရှာမိမှုကိုဗဟိနာပယပြည့်စီဟောတိဖြစ်၏ စဉ်နဲ့အထုတ်သွားတော့ခုနသောတာပတ္တိမညာရောက်ရင်ဇမစရိယမြတ်သောကျင့်ကျင့်မုံကျင်ဒီကကိုယ်ပိုင်သိသွားတော့မြတ်သောကျင့်ကျင့်မုံကျင်ဒီကြာကြာမလိုဘူးတဲ့တပ္ပတ္တမြဲတဲ့အကောင်းနေအားဖြင့်ထင်မှတ်ပြီးတော့လဲကိုကောင်းစာအကောင်းစာအကြောင်းကျင့်နေကြားဖို့မလိုဘူးဥစ္စေရသေပြီးကြောက်တာပဲလို့ထင်ပြီးတော့လည်းဒီခုဘဝကောင်းစာအကောင်းစာအကြောင်းတွေကြားမိဖို့ရမလိုတော့ဘူးဒါဒီဒီဝါဒတွေကိုမရှိတော့ဘူးအဲဒီမိစ္ဆာယူဝါဒတွေပယ်ပြီးဖြစ်တာက မြတ်သောကျင့်ကြမိမှုပဲပြီးဖြစ်တာပဲအောက်တည်ဆုံးဒီတိအောင်တော့အထောက်အောင်တန်းနိုင်သေးလို့ရှိရင်တော့ကာမေတနာကာမဂုဏ်ရှာမိမှုကိုဘိနာပေယတိဒီဟောတိကာမဂုဏ်ရှာမိမှုကိုပယ်ရမယ်ချစ်ခင်နှစ်သက်ဟောဖြစ်တဲ့အသင်အာယုန်နေအပန်းအာယုန်နေအနအာယုန်နေအရသာအာယုန်နေအတွေ့အထိအာယုန်နေ၅ခုပဲကာမဂုဏ်ဆိုတာ ဒါသေယုအားဖြင့်လူ၅ခုရှိတယ်အသင်းအာယုဆိုရမှာမျက်စိနဲ့မြင်ရတဲ့အသင်းလေးပေါ်ရံကလေးတွေမဟုတ်ဘူးသူကအဲဒီအသင်းဤတရားအကောင်ထည်ကြီးပါအဝတ္ထုကြီးပါအကုန်လုံးပဲလူဆိုရင်လူပုဂ္ဂိုလ်ကြီးပါပါသွားလေယောက်ျားမိန်းမဟာလားအဲ့ဒါအကုန်လုံးပဲလာပါတင်နေတယ်လို့ထင်ရတဲ့အသင်းဤတရားဝတ္ထုနဲ့တကွအဲဒီအသင်း အဝအစစင်စားတွေလည်းပါတာပေါ့လေတက်မဲ့ဝတ္ထုတွေအဲ့ဒါလေးလည်းပဲကောင်းနေလှပါတယ်သင်တဲ့အားတွေအဲ့ဒါတွေကရူပါယုံကာမဂုဏ်တွေအစင်အာယုံတွေဆိုတာကြိုက်ကြနှိမ့်သက်ကြတယ်လေအလားပါအသင့်တယ်လေးပေါ်ရန်လေးပဲအတွင်းကတော့ကိုမမြင်ရတော့ပေါ်ရန်လေးကနေပြီးတော့အတွင်းနေရောအကုန်လုံးသဘောကျပြီးတော့နေတယ်ဒီကိုယ်လုံးလူတစ်ကိုယ်လုံးကြည့်ပါမှာပေါ့လူကတူနဲ့တူနဲ့ယောက်ျားမိန်းမတွေချင်းချင်းချစ်ကြခင်ကြ နေတဲ့ကြตายရရတယ်ဆိုတာဘောရံလေးကြည့်ပြီးတော့ဘောရမဒီအဝတ်စားဖုံးလွှမ်းထားတဲ့အပိုင်းမပါပါဘူးမဖုံးတဲ့အပိုင်းတွေကဘောရံလေးကြည့်ပြီးတော့သူကตายရနေတာအတွင်းမှာတရားကြည့်မယ်ဆိုလို့ရှိရင်အကြမ်းမြင်ကြည့်အောင်တော့တရားမှာကျင်းကျင်ငယ်တွေညွန်စရာတွေအများကြီးရှိတာပဲဒါတွေဒါဆိုလို့ရှိရင်ဖြစ်စရာဘာမှမရှိဘူးအဖြစ်ပြနေတဲ့သဘောတွေကိုသိချာသိရင်တော့ဒါပြီးဖြစ်တဲ့စရာမရှိတာပေါ့ဒါပေမဲ့လည်းအဲ့ဒါတွေကိုမသိဘူး ပေါ်ရန်ဆင်းလေးပြီးပြီးတော့ဒါအကောင်းထဲကြီးတစ်ခုလုံးချစ်စရာနှိမ့်သက်စရာဒါရစရာလို့ဆွဲလာနေကြအဲဒါကာမဂုဏ်ယူပါယုံကာမဂုဏ်နဲ့သို့သူသာရယုံအတန်ဆိုရတဲ့အတန်လေးတွေမဟုတ်ဘူးအတန်အတန်ရှင်းပါဟိုမှာဆိုတဲ့အဲဆိုတဲ့ပြောတဲ့ပုဂ္ဂိုလ်ပါပဲကျူသာသာစကားလေးတွေကိုပြောရတဲ့ပုဂ္ဂိုလ်အဲကျူသာသာအတန်လေးတွေကိုဆိုရတဲ့ပုဂ္ဂိုလ်အကောင်းထဲကြီးပါသူကသာရတာနောက်ပြီးတော့အဲ့ဒီမှာ အဲသူသာသာတန်တွေထွက်စင်နေတဲ့ဒုရိယာတွေဘာတွေရောကြီးမှုတဲ့ပုဂ္ဂိုလ်တွေရောအကုန်လုံးပါတဲ့နေရာမှာအသာအသာပါရတဲ့နေရာမှာအနတ်ပါတဲ့နေရာမှာအဲအနတ်ဣတိယဖြစ်တဲ့ပုဂ္ဂိုလ်ရောပန်းတို့နသာတို့ဩထုတွေရောဒီအနတ်နေပါတွေကိုပေးလို့ချင်းအဲ့ဒီပေးတဲ့ပုဂ္ဂိုလ်လည်းပါပါတယ်အရာသာဆိုတာကတော့သာတိရတဲ့အရာပါတွေသမင်းဟင်မုတ်ရတာကောင်းတယ်

အာယုံငါဝတ္ထုကောင်းတွေရဖို့ရာအတွက်ဝတ္ထုပစ္စည်းတွေဆိုတာတစ်ခါလာကြတယ်သူကဒီလဲလဲလို့ရနိုင်တဲ့ဥစ္စာတွေပေါ့လေအသုံးဆောင်တယ်ဒါတွေလည်းကာမဂုဏ်တွေပဲရွှေတို့ငွေတို့ကျွဲနွားဆင်မြင်းတို့အဲအိမ်တို့စသည်ဖြင့်ဝတ္ထုပစ္စည်းတွေဒါတွေလည်းကာမဂုဏ်တွေပဲလို့အဲဒီကာမဂုဏ်တွေကိုရှားမိမှုတဲ့ကာမဂုဏ်တွေရှားမိမှု ကာမဂုဏ်တွေကြာမိမှုဆိုတာကတော့ကာမဂုဏ်တွေပါနှစ်သက်မှုရှိတဲ့ညကာလပါတော့ကြာနေတာပဲဘယ်တော့မှလည်းအားရတယ်လို့မရှိဘူးကာမဂုဏ်တွေဆိုတာကြာနေကြတာမရှိသေးတဲ့ပုဂ္ဂိုလ်ကတော့သာနိုင်ရောသာနိုင်ရောနေနေထိုင်နေရောတော်ရရင်တော်ပါပြီလို့လို့သာကိုအပေါင်းဖော်မရှိသေးလို့ချင်းလူတယောက်ထဲနေရတဲ့ပုဂ္ဂိုလ်ကနှစ်ယောက်အပေါင်းဖော်လေးရှိရင်တယောက်တော့ဖော်ရရင်တော်ပါပြီလို့ကိုလို့ တော်တော်ကြာတော့မဟုတ်ဘူးသူကစားနေတောက်နိုင်လာလို့ရှိရင်ပြင်းတဲ့တိုးချဲ့ပြီးတော့လူချင်းလာကြတာပဲအပေါ်တယောက်ရှိရင်ပြင်းနှစ်ယောက်စားပြီးတော့လူချင်းလာကြတာပဲဒီစည်းဥစ္စာတွေဆိုရင်နည်းနည်းပါးပါးသုံးဖို့ဆိုကြတာလေးရှိရင်တော်ပါပြီဆိုမှမဟုတ်သေးဘူးနည်းနည်းရှိလာရင်နည်းနည်းရှိကျင်လာတာပဲသုံးနိုင်မှုလို့သာอืมကြာကြည့်ရင်ကြည်ရကြည့်တယ်ဆိုတာလည်းပဲတဖြည်းဖြည်းကကြည်လိုက်တာတဖြည်းဖြည်းကြည်ကြည်ကျဲကျဲပြီးတော့ချက်တယ်

နောက်သားတရားဘဝတွေမှာကောင်းစားဖို့ရာအလိုရှိနေတယ်တောင်းတနေတယ်အဲကြရရကြောင့်တနည်းနည်းနဲ့ဟုတ်ဟုတ်မဟုတ်ပေါ်တယ်အဲ့ဒါကြားနေတယ်ဟုတ်တဲ့ဥစ္စာကတော့ကိုဒါနသီလစာရည်ကုသိုလ်ကောင်းမှုတွေပြုတာဟုတ်တယ်နည်းပါပဲမဟုတ်တဲ့ဥစ္စာကတော့ကိုတချို့ဘာသာတရားတွေကမကောင်းမှုအကုသိုလ်တွေပြုတာနဲ့ပဲကောင်းငင်ပုံရောက်ချမ်းသာတယ်ဆိုပြီးတော့ဒီလိုလုပ်တာကိုသတ္တဝါတွေသပြီးရစ်ပူတော်လိုက်လို့ရှင်ပြင်ဘုရားသခင်ကကဲတယ်ဘုရားသခင်ကရောက်တယ်သပြီးရှင်ဒီလိုယူထားတယ် အဲ့ဒါမဟုတ်တဲ့နည်းတွေအဲ့ဒါဟုတ်တဲ့နည်းနဲ့ဖြစ်စဉ်မဟုတ်တဲ့နည်းနဲ့ဖြစ်စဉ်ကာမဂုဏ်တွေလိုလားနှစ်သက်ပြီးတော့ရှားပွေးနေတာယာပြီးသားတွေကိုသာယာသုံးဆောင်ခံစားနေတာအဲ့ဒါကာမဂုဏ်ရှားမိမှုတဲ့ဒါလေးกินရမယ်တရားထုတ်နေစဉ်ခါကာလမှာလည်းကာမဂုဏ်အာယုန်တွေစီစိတ်ရောက်သွားလို့ရှိရင်ရှုမှောက်ပြီးပြရမှာပဲဘယ်လိုသောတာပန်ဖြစ်ရင်กินမလားသောတာပန်ဖြစ်လည်းမกินသေးဘူးဒါပေမဲ့နည်းနည်းတော့กินသွားတယ်ဘယ်လောက်กินသွားတော့ဆိုတော့ အပယ်လေးပါးကြာလာအောင်ရှာမိမှုတော့လုံလုံကျူးကျူးတော့မဖြစ်ဘူးအဲဇာရတတို့ဒေဝရတို့ကြာမိမှုမျိုးတော့မဖြစ်ဘူးပေါ့လေအဲဇာရတမင်းဟာကာမဂုဏ်တွေမေသိစိန်တွေလိုရှိတာနဲ့မေသိစိန်တွေခံစားဖို့ရကြာမိလိုက်တာတော့သူဖခင်ခမဲတော်ကိုသတ်တဲ့ပိဋုကရကထိုက်ဒေဝရဟာလည်းပဲသူကအကြီးအကဲဖြစ်နေတာနဲ့ဘင်္ဂါတွေဥဆောင် ဆရာကြီးလို့ကျင်တာနဲ့ဘုရားကိုသားဖို့ဆိုပြီးတော့ဘုရားကိုကြောက်လုံးနဲ့တော့သိချသေးတာပဲလို့ပြီးတော့တန်ခါတန်ခါကိုင်းခွဲတဲ့ကနေပြုအဲဒီလိုကြီးလေးတဲ့ကနေမပြုအဲဒါတော့သာမဟုတ်ဘူးပါဏာတိပါဒသူ့အသက်ကိုသာချင်းဒိနာရသူ့ဥစ္စာခိုးခြင်းအစရှိတဲ့ဒီလိုပယ်လေးပါးကြာကြောင်းဖြစ်တဲ့မကောင်းမှုအကုသိုလ်တွေပြုနိုင်လောက်အောင်အာကြီးတဲ့ ကာမဂုဏ်ကြာမိမှုကာမဂုဏ်ပါရမှုတွေဘယ်တော့ကျူးကျူးလွန်လွန်မဖြစ်ဘူးတဲ့တရားသဖြင့်ကြာမိမှုတွေကတော့ရှိသေးတာမတရားသဖြင့်ကြာမိမှုတွေတော့သူမရှိတော့ဘူးသောတာပန်ကအဲဒီလောက်တော့လည်းသူပယ်နိုင်ပါတယ်တရားသဖြင့်မတရားသဖြင့်ကြာမိမှုတွေဘယ်လေးပါးကြာလောက်ကာမဂုဏ်တွေကိုလွန်လွန်ကျူးကျူးမဲမဲမုံမောကြီးဖြစ်နေတာပေါ့လေအခုလောကမှာလည်းပဲဒီကာမဂုဏ်မဲမုံမှုကအဆင်းဆင်းရှိတယ် ရုပ်ပုဂ္ဂိုလ်အလွန်ကျူးမဲ့မောတော့မရကြအောင်ဟာမတော်မသင့်နေလည်းပဲလုပ်တယ်ရာဇဝမှုတွေလည်းကျူးလွန်တာပဲရုပ်ပုဂ္ဂိုလ်မဲ့မောမှုရှိတယ်ဒါပေမဲ့လို့အဲ့ဒါတော့မလုပ်ဘူးသူကအပြစ်ကင်းတာလေးသာကြာပြီးတော့လုပ်တယ်တရားရပါရဲ့မဟုတ်ဘူးကမလုပ်ဘူးရာဇဝမှုတွေပါလည်းမလုပ်ဘူးအဲ့ဒါသူအဲ့ဒီပုဂ္ဂိုလ်မှာကာမဝချာမိမှုနဲ့ညော့နေတာတဏှာကာမတဏှာညော့နေအဲဘာမဆိုလုံးဝတဲ့ပုဂ္ဂိုလ်ကကာမတဏှာတွေသူလွန်ကဲနေတာသူက အဲသောတာပန်မှာတော့ဘာမဆိုလုံးဝနဲ့သိအောင်ဘယ်တော့ပြန်ကြီးကြီးလုံးကျူးကျူးလုံးလုံးမရှိဘူးတရားတဲ့ရှာမိမှုကတော့သူရှိပါတယ်မတရားတဲ့ရှာမိမှုတွေမရှိတော့ဘူးတဲ့ဒါကင်းသွားတယ်သဂရာကမှာလည်းပဲသူကနည်းနည်းပို့ပြီးတော့ကင်းသွားပါတယ်တရားတဲ့ရှာမိမှုတွေမှာတောင်မှသူကနည်းသွားတယ်အကျဲကျဲခပါပါအဖြစ်နည်းသွားအာမတန်တော့အနာဂါအနာဂါမိမဲ့ဖို့ရောက်တဲ့ခါကျတော့ ကာမဂုဏ်ရှာမင်းမှုတွေလုံးလုံးမရှိတော့ဘူးတဲ့ကာမကာမတဏလုံးလုံးမရှိဘူးကာမအာယုန်တွေပါရနှိမ့်သက်မှုမရှိဘူးဒီခါတည်းကင်းစင်ပြီးတော့သွားတယ်ဒါကြောင့်အဲ့ဒီတရားအထုတ်ပါလို့ဆိုလို့တဲ့ဒီရောက်လို့ရှိရင်တော်ချမ်းသာပြီအရိယာနေအခုလောကလူတွေဒုက္ခရောက်နေတာကာမဂုဏ်ရှာမင်းမှုကြောင့်ဒုက္ခရောက်နေတာမရသေးတာတွေရှားရပြီးတာတွေသိစေရရောက်ပြသွားမှဆိုရင်ရောက်ပြသွားတဲ့အခါကာလပူပန်ရဥစ္စာဒုက္ခတွေအကြီးရောက်အဲဒီရောက်ရင်ကိုအမှန်ချမ်းသာတော့ပါဘူး ကာမဂုဏ်တွေနဲ့သတ်ပြီးတော့မရှိတာတွေလည်းပဲရအောင်ရှားဖို့ရဒါကအလိုမရှိဘူးမလွယ်မကင်းတာတော့သုံးဖို့ဆိုဖို့တော့ကြာသေးတာပေါ့လေရဟနာပုဂ္ဂိုလ်တော်ကြာသေးတာဒါပေမဲ့ပူပင်မင်းကြီးမဟုတ်ဘူးတော့မရတဲ့ကိစ္စမရှိဘူးကြာပြီးသားတွေကြောက်ကြသွားလို့လည်းပဲသူကဘာမှစိတ်ပူပန်ခြင်းတော့မရှိဘူးသူကသူကနေရာကြတယ်အဲဒီကာမေတ္တနာကာမဂုဏ် ကြာမိမှုကိုပရိနာပယ်အပြည့်ပြီးဟောတိဖြစ်၏အဲဒီကြရင်ကာမဂုဏ်နဲ့စပြီးတော့လူလိုလေသေးမရှိဘူးပေါ့လေပြည့်စုံနေပြီသွားတာပေါ့မလိုချင်တာပြည့်စုံနေခေါ်တာပဲอืมဒါတဲ့ပန္တုဋ္ဌိပရမန္တနာပန္တုဋ္ဌိပရမန္တနာဒနာဥစ္စာဟုသမ ्या ပြီပန္တုဋ္ဌိပရမရောင်ရဲခြင်းအတိုင်းရှိရှိရောင်ရဲခြင်းဟာအများဆုံးပဲ မယောင်ရဲရင်တော့ကိုဥစ္စာတွေဘယ်လောက်ရှိနေနေသူ့မှာပင်မနေတာပဲဒီဥစ္စာတွေများလဲတိုးချက်ပြီးတော့ရှားနေရတာပင်မနေရောင်ရဲရင်နည်းနည်းလေးရှိနည်းနည်းလေးနဲ့သူကရောင်ရဲနေတာသူတထေးကြီးဖြစ်နေတာပဲတဲ့ချမ်းသာနေတာပဲတဲ့အဲလိုပဲကာမဂုဏ်တွေအလိုရှိနေလို့ရှိရင်တော့သူကမရောင်ရဲနေတာကိုသူဒုက္ခတွေရောက်တာကာမဂုဏ်တွေမရသေးတာရခြင်းနဲ့ရပြီးသားတွေလည်းပဲ ဒါနှင်းတဲ့ထိုးတဲ့တိုးတက်ပြီးတကလားရကျင်တယ်ချဲ့နေတော့မကုန်နိုင်ဘူးအခုကောင်းကောင်းနေပြီးပုဂ္ဂိုလ်လုံးလုံးလိုမရှိတော့ဘူးခုနသမင်းဝနေတဲ့ပုဂ္ဂိုလ်လိုပဲသမင်းဝနေတဲ့ပုဂ္ဂိုလ်ကအစာစားခြင်းတဲ့စိတ်သူမရှိသလိုပဲဒီမှာကာမဂုဏ်စားခြင်းတဲ့စိတ်မရှိဘူးသုံးဆောင်ခြင်းတဲ့စိတ်မရှိဘူးဆာလောင်မှုမရှိဘူးအဲဒီကြောင့်အားထုတ်ရမှာကိုဒါအနာကောင်းတဲ့ဥစ္စာလေးပါပဲဒီရိယဝါဒနောက်ဆုံးအရဟတဖို့ထားပါအောင်လို့ဒီရောက်ရင်ကိုအနာဟန်ကြအဲဒီအရှင်၃ဆင့်ရှိတယ်ကြာမီးမှုအရှင်၃ဆင့်

ယဟနာပုဂ္ဂိုလ်ကြတော့ဒီဘဝကိုယ်ဘဝလေးနဲ့ကိုခင်မတွေ့တာမှုကမရှိဘူးနာဘိနာနာမိမရဏနာဘိနာနာမိဇီဝိတာသေဖို့ရာလည်းပဲသူကမတောင်းတာဘူးအလိုမရှိပါဘူးတဲ့ဒေသာလည်းသူကြိုက်တာမဟုတ်အသက်ရှင်နေတာလည်းမကြိုက်ဘူးတဲ့ဘဝကိုမသားရတာပြောတာကိုယ်ဘဝလေးနဲ့ကိုဖြစ်နေရတာလည်းကြိုက်တာတော့မဟုတ်ဘူးကာလင်းစာပြိကင်ခါပြီပရိနိဗ္ဗာန်ပြုရမယ့်ကာလလေးတော့သဘောကျတယ်တဲ့ဘာနဲ့တူတယ်ဆိုလို့ရှိရင်ဝေဒနာပတကောရတာ

ဒါကတော့ကြိုက်လို့ရတော့မဟုတ်ဘူးမလွဲတာလည်းလိုရတယ်။နော်အလုံးမလိုပါပဲနဲ့အလုံးပြုတ်တာတော့အလုံးပြုတ်တာလည်းသဘောကျအလုံးပြုတ်ရင်လာကရမှာမဟုတ်ဘူးသူက။အဲဒီတော့အလုံးလို့ရတာလည်းကောင်းလုံးလို့လိုရတာမဟုတ်ဘူးမလွဲတာလည်းလိုရအလုံးပြုတ်သွားမှလည်းသူမကြောက်မလို့အလုံးမရှိဘူး။လိုချင်တာကဘာလို့လဲလာကလေးရတဲ့ချိန်တော့ဒါအကောင်းဆုံးပဲတဲ့သူသဘောကျတယ်။အဲဒါလိုပဲညာနာပုဂ္ဂိုလ်များမှာအသက်သေးသွားတယ်ဆိုတာလည်းမကြိုက်ပါဘူးတဲ့။ သေတယ်ဆိုတာလည်းအလိုမရှိပါဘူးတဲ့သေအောင်လည်းသူအားမထုတ်ဘူးအသက်ရှင်နေရတယ်ဆိုတာကဒါလည်းကြိုက်တာမဟုတ်ပါဘူးတဲ့။ဟိုဘာလည်းကြိုက်တော့ဆိုလို့ချင်းပရိနိဗ္ဗာန်ပရိနိဗ္ဗာန်ပြုရတဲ့အချိန်ကြိုက်ပြီ။ပရိနိဗ္ဗာန်ပြုရတဲ့အချိန်အေးသွားပြီ။အဲ့ဒါလေးကြိုက်။အဲ့ဒါဒါကြောင့်မို့ရဟနာပုဂ္ဂိုလ်များမှာသူတွေကဏီကိုယ်ဘဝလေးနဲ့ကိုခင်မင်တွေ့တာကမရှိဘူး။မရှိတဲ့အတွက်ကြောင့်ဟော သုတိစိတ်လက်ဆုံးသွားရောစိတ်ဟာလည်းအားမရှိတော့ဘူးနောက်ထပ်ဘာမှစိတ်ပင်မပြတ်နိုင်တော့ဘူးဆိုတော့ရှင်းဘွားအာယုံလေးဆွဲလန်းမှုမရှိခဲ့တဲ့အတွက်အဲ့ဒီအာယုံကိုပြန်လီပြီးတော့ဆက်ပြီးတော့အာယုံပြုပြီးတော့စိတ်မဖြစ်တော့စိတ်ဆက်ပြတ်သွားအဲ့ဒါယဟနာပုဂ္ဂိုလ်ပြိဋိဘာသံသွားတာပဲတဲ့ဘဝတည်မဖြစ်ရတော့အဲ့ဒါဘဝေဒနာ ဘဝကြာမိမှုကိုဘိနာပရာတိသည်ဟောတိဖြစ်အဲ့ဒီသုံးဆင့်ပေါ်တယ်အစဉ်တိုင်းဆိုရင်ဇမစရိယသနာမြတ်တော်ချင်းကိုကြာမိမှုကင်းအောင်အောက်ဖြစ်ဆုံးသောတာပတိမေဖို့ရောက်အထုရမယ်သောတာပန်ပြန်အထုရတားနိုင်တယ်လို့ရှင်းတော့ဘဝေဒနာအဲကာမေဒနာကာမကိုကြာမိမှုကင်းတဲ့အနာဂါမိမေဖို့ရောက်အနာဂါပြန်အထုရတားနိုင်တယ်လို့ရှင်းတော့ဘဝေဒနာဘဝကြာမိမှုကင်းတဲ့ အရာဓမေကိုကြည့်အောင်အထုတ်ပါတဲ့အဲ့ဒီအိမ်ကတော့အကောင်းဆုံးပါပဲအဲဂျာမင်းမှုဘာမှကိုမလိုတော့ဘူးပထမသောတာပတိမဲ့အဆင့်ကဆိုရင်ညာတော့ချင်းရှာမိမှုကတော့မလိုပါဘူးဒါပေမဲ့ကာမဂုဏ်တွေကတွေ့လို့ခြင်းလို့ရှိသေးရှာသေးတာပဲဝိသခါတို့ဘာလို့ဆိုစီးပွားရေးတွေဘာတွေတကြောင်ကြဆက်ရသေးတာပဲသူအိမ်တော်ရေးတွေဘာတွေတကြောင်ကြဆက်ရတာဒီနဲ့ပူပန်ရတယ်သူရှိသေးတာပဲသူကနာရဝင်းတတိကြီးတို့လည်းဒီတိုင်းပဲဟောတာပါမှာကာမဂုဏ်ကမကင်းသေးတော့ နောက်ပြီးတော့မဟာနာဆိုတာတက္ကရာကမဲ့သူ့လည်းပဲကာမုံနဲ့စပြီးတော့ရှာမိရမှုရှိတော့သူပူပန်မှုသေးသေးစီးသေးတာပဲသူကမကင်းသေးဘူးအဲအနာဂံဖြစ်သွားတဲ့အခါကျတော့ဒီကာမုံရှာမိမှုမရှိဘူးဒါပေမဲ့လို့အနာဂံမှာလည်းဘဝရှာမိမှုပဲရှိတော့ဘဝနဲ့စပြီးတော့တော့သူကြောင်းကြမှုတောင်းတမှုလေးတွေသူကစီးသေးတာပဲအဲဘဝနဲ့ကြောင်းကြမှုတောင်းတမှုစီးသေးတာပဲတော့အဲ့ဒါလေးကင်းပြီးတော့သွားတော့မှဘာမှကြားစရာမလိုတော့ ကြာမိမှုတွေအကုန်လုံးစုံသွားပြီတဲ့ဆရာဆရာမလို့တော့ဘူးအဲကြောင်းညပြပါမသက်ရတော့ဘူးခါလဲအေးသွားပြီတဲ့အဲ့ဒီအရိယဝါဒကိုကြာမိကင်းစင်ကြံကြည်လင်ထွက်ဝင်ရင်းစီတာကောင်းတယ်မှာကြာမိကင်းစင်ဆိုတဲ့ပုဂ္ဂိုလ်လေးပါပဲဒါပါပဲနေတော့ဆောင်းမှုလေးဆိုကြအောင်လည်းဆောင်းမှုလေးပေးအောင်ပါ

ဘဝကိုကြာမိမူဘဝကိုကြာမိမူဒီကြာမိခြင်းသုံးပါကြာမိခြင်းသုံးပါကင်းအောင်ကင်းအောင်ကင်းအောင်ကင်းအောင်ကင်းငိမ့်ပါအောင်လေကင်းအောင်ကျင့်ရမည်ကင်းအောင်ကျင့်ရမည်ဒီကြာမိမှုသုံးပါကြာမိမှုသုံးပါကင်းအောင်ကျင့်ရမည်ကင်းအောင်ကျင့်ရမည် မြတ်သောကျင့်ကိုရှာမိမူမြတ်သောကျင့်ကိုရှာမိမူကာမဂုဏ်ကိုရှာမိမူကာမဂုဏ်ကိုရှာမိမူဘဝကိုရှာမိမူဘဝကိုရှာမိမူဒီရှာမိမူ၃ပါးရှာမိမူ၃ပါးကင်းအောင်ကျင့်ရမည်ကင်းအောင်ကျင့်ရမည် မြတ်သောအကျင့်ကိုရှာမိမူမြတ်သောအကျင့်ကိုရှာမိမူဘာမဂုံကိုရှာမိမူဘာမဂုံကိုရှာမိမူဘဝကိုရှာမိမူဘဝကိုရှာမိမူဒီရှာမိမူ၃ပါးရှာမိမူ၃ပါးကျင့်အောင်ကျင့်ရမည်ကျင့်အောင်ကျင့်ရမည်အဲ့ဒါပါပဲဒါမြတ်သောကျင့်ကိုရှာမိမူလည်းကျင့်အောင်ကျင့်ရမည်ဆိုသောတာပန်ကျင့်အောင်ကျင့်ပေါ့သောတာပန်ကျင့်မြတ်သောကျင့်ရှာမိမူကျင့်သွားကိုယ်မှာကျင့်လေးကရသွားဘယ်ရောက်ရောက် ဘယ်ဘဝရောက်ရောက်သိချရရပြီဆိုလမ်းလေးလမ်းလမ်းဖြောင်းသွားတယ်။ဓမ္မပြန်ကြည့်တော့တန်းနိုင်မလို့ကျင်ဘဝချာမိမှုပြင်အောင်ကျင်ပါတဲ့အနာဂါဖြစ်အောင်ကျင်အနာဂါဖြစ်သွားလို့ကျင်ဘဝချာမိဘဝနဲ့စပြီးတော့တာယာမှုတောင်းတမှုကြောင်းကြမှုတွေဘာမှဖြစ်ရတော့အေးသွားတယ်။တန်းနိုင်မလို့ကျင်တော့အဲအဲဘဝတွေမှားသွားတယ်ဟောခုနကကာမကာမအဲအနာဂါဖြစ်အောင်အာထုတ်တဲ့ကာမဂုဏ်ကာမဂုဏ်

မြတ်သောချင်းရှားမိမှုကင်းသွားတော့သူကလမ်းပြောင်းပြီလမ်းမလွဲတော့ဘူးသူစားကတော့ဖြင့်အပေလေးပါးလည်းမကြောက်သူလည်းလုံုံလှပါပြီနာကောင်းလှပါပြီအဲသူတဲ့ကောင်းတာကဒုတိယတန်းအိမ်ကြတော့ကိုအနာဂံဖြစ်သွားတော့ကာမဂုဏ်ရှားမိမှုကင်းကာမဂုဏ်နည်းနည်းစပြီးတော့မပူရမပင်ရမကြောက်ကြရသူကပို့ပြီးတော့လုံုံလာပါတယ်ပထမရာအိမ်ကောင်းဆုံးကတော့ယဟနာဖြစ်သွားလို့ရှိရင်တဲ့ဘုရားရှားမိမှုကင်း ဘဝဇာမိမှုကင်းတယ်ဆိုတော့ခုနကဟာတွေကတော့သောသောကင်းပြီးသားကိုဘာမှဇာမိမှုမရှိပါဘူးဘုံလုံးဇာမိမှုတွေအကျိုးမဲ့ကုန်းနေပြီတဲ့ကြာကြာမရှိဘူးလူတွေသေးမရှိပြည့်စုံနေပြီလို့ဆိုရမှာပေါ့အဲဒီအရိယဝါဒနေအကြီးနဲ့နေဖို့မြတ်စွာဘုရားကသမဝယသထေသနောဟောတိသမဝယသထေသနောဇာမိမှုလုံးစုံကိုအကျိုးမဲ့ပဲဆုံးပြီးအကျိုးမဲ့ပဲဆုံးပြီးဟောတိဖြစ်၏

ကျွင်းမဲ့ကောင်းစွာပဲသွန်ပြီးသည်ဟောတိဖြစ်၏ဒီကပြောခဲ့တဲ့အတိုင်းဖြစ်တိုင်းယုံနာနေရှုမှဟောလားဖြစ်တိုင်းရှုမှဖြစ်တိုင်းမှရှုသတိပြုစောင့်မှုစင်တာဝတတိလေးနဲ့လိုက်နေလို့ရှင်တော့သုံးသောတာပတိမညာရောက်သွားတဲ့အခါမှာဇမစရိယဧတနာမြတ်သောခြင်းဇာမိမှုကင်းသွားသည်ဇာမိစရာမလိုတော့ခြင်းနိလမှရသွားပြီတခါတစ်ဆင့်တက်ပြီးအထုတ်လို့တဲ့အနာဂံဖြစ်သွားလို့ရှိရင် ကာမဂုဏ်ရှာမိမှုကင်းသွားသည်တခါတဆင့်တက်ပြီးအားထုတ်လိုက်တဲ့အခါကာလကျတော့ဘဝရှာမိမှုကင်းတဲ့အရဟတမေရာတဘူရောက်ပြီးဉာဏ်ဖြစ်သွားတော့ဘဝရှာမိမှုကင်းသွားသည်ရှာမိစရာမလိုတော့ကိုးမိလို့အဲဒီကြောင့်အားထုတ်ဖို့ပါပဲကြောရင်ကနေတော့ဘယ်တော့ပဲတော်ပါပြီနိုင်ရတဲ့တော်ရောက်တော့နှစ်နာရီတော့နီးသွားပြီနောက်ပြီးနီးပါတော်တော်သုံသွားပါပြီ

Amen. Ah.